ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌73ရက်6လ68ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်ကိုယ်အင်ကိုတစ်ခေါက်တော်ပြန်ရသမီးဓာတုတောစကားဆိုလဲမှန်တယ်ဗျာမျိုးစကားဆိုလဲမှန်တယ်ဗျာတောမှာလည်းပဲတို့မိုးလင်းတာနဲ့အိမ်ပြစ်ယာပြစ်ပြီးတော့ တို့ရဲ့လေစခန်းတို့မူရာစခန်းတော်မှာရှိတဲ့လူသုံးကိုစားတော့လို့ရမယ့်နေရာလေးတွေရှောက်ပြီးတော့တချို့လဲတောင်းလေးတွေနဲ့တချို့လဲပလုံလေးတွေနဲ့အင်းတချို့ကျတော့လွယ်အကလေးတွေနဲ့မထွက်ကြဘူးလားထွက်ကြပါဗျာဒီထွက်တာဘာလို့ထွက်တာလဲရှာပွေထွက်ရတာပါဗျာဒီဝန်သာထွက်တာဝန်သာချထွက်တာလားမှန်ပါပါဟင်ထွက်ကြတဲ့တချို့လဲတချူလေးနဲ့လွယ်အကလေးနဲ့ဟင် လူသုံးကုန်ပစ္စည်းလေးတွေစားတရားပစ္စည်းလေးတွေလိုက်ရှာတယ်အဲ့ဒါနေဝင်ပြီဆိုရင်ကိုယ်ရင်ကိုပြန်ရတာပဲမဟုတ်ဘူးလားမှန်ပါပါဟင်မှန်ပါပါနေဝင်ရင်ပြန်ပြန်အဲ့နေဝင်လို့ပြန်လို့ကိုယ်လွယ်အိတ်ထဲမှာကိုယ်တောင်းထဲမှာကိုယ်ပလုံးထဲမှာမေမေရရစားစရာတောက်စရာသုံးစရာမပါရင်အိမ်ပြန်မြန်ပန်းလာမလားမနာပါဘူးဟဲ့လားတော့ဟင် စားပြရမှပါတော့ပဲနဲ့မှန်ပါပါဗျာမမေ့ရရမှပါတော့ပဲဤတို့လူဘဝလည်းဒီတိုင်းပဲတဘဝနေပြီးရင်တဘဝပြေအောင်မှာတို့ပြေပြန်အောင်မှာဟင်မှန်ပါပါဗျာအပြန်ရအောင်မှာဗျာဟင်အဲ့တော့တို့မွေကိစ္စဆိုရင်တော့ဒါအာယုံတက်ပေါ်တယ်မှန်ပါပါဗျာဟုတ်တယ်နဲ့ဟိမှန်ပါပါဗျာအဲ73 74လောက်ဆိုလို့ရှိရင်တော့ဟောတို့ဘာတော့ဤထံတပြားရောက် မှန်လားပါဗျာရောက်ပါဗျာဟင်ဟင်ကာလာပါကာလာသမီးရွယ်ဆိုအဲ့ဒါหนีတက်ပြုတ်หนีထမ်းတပြားရောက်ပြီပြုတ်ဟင်မှန်လားပါဗျာဟင်အဲအပြိုပေါ်လူပြိုဝင်နေထမ်းတပြားတွေမဟုတ်ဘူးသုံးကံဝင်ချင်းတောင်ရောက်သွားတယ်ရောက်ပါဗျာအသုံးကံဝင်ချင်းရောက်သွားရဲ့အချင်းကိုဟင်အဲ့ဒီ19 20ကျတော့အင်းတော်ရဲ့သားကြပြီဆိုတော့အဲတင်းခေါက်ချိန်ကြသမင်းသားချင်းမှန်ပါပါဗျာအဲ့ဒီသမင်းသားချင်းတော့ရောက်ပြီရ ဟင်အဲဒီကနေဒုခိမဲ့ဆိုရင်တော့ကိုက85နှစ်တတမ်းလားမှန်ပါပါဗျာဟင်အနှစ်တရာလျင်မိဩဇာကတလမရောတဲ့အတွက်ဒုတတမ်းနဲ့တနည်းရောမှန်ပါပါဗျာအဲ့တော့ဘုရားတရားတော်မှာတူပွင့်တော့2500ဆိုတော့25နှစ်တူရောသွားမှန်ပါပါဗျာဟုတ်ကဲ့မှန်ပါပါဗျာအဲ့တော့ဒုခုလိုဖြန်းနာနှုံးခု95နှစ်တတမ်းလားမှန်ပါပါဗျာအဲ့တော့35လောက်40လောက်ဆိုရင်တော့ မွန်တဲ့ပြီဗျ။တဲ့ပါဗျာ။ခဏမွန်တဲ့ပြီလား။မှန်ပါဗျာ။ဟင်တဲ့ပါဗျာ။၄၅ပဲခွင်းနေတစ်ချက်တော့ဗျာ။ခဏမွန်တဲ့ကြီးဗျာ။မှန်ပါဗျာ။ဟင်အဲ့ဒါကမွန်တဲ့ကြီးဗျာ။မှန်ပါဗျာ။ဟင်60လောက်ဆိုရင်တော့ဒီဝင်လူပါဗျာ။ဟုတ်ကလား။မှန်ပါဗျာ။60လောက်60လောက်ဆိုတော့ဟင်အတူဘုပ္ပနာရောက်ပြီးပြီးပြီ။ဘယ်နောက်ရောက်ပါစနေတူတယ်။ဟင်ဟင် သူ့မိသားများတော့ပလင်တော့သွားပို့မိနေတူတယ်ဟင်အဲ60လောက်ဆိုရင်တော့ဟောတို့ကနေဆောင်မနော်မှန်ပါပါဗျာဟင်တို့အရွယ်ကိုပိုင်းတဲ့ခါကျတော့အေး60ဆိုရင်ဟာနာတတကာသူဆုံးမှန်ပါပါဗျာဟင်အကြံတုံးညာလုံးဘဝရောက်မှန်ပါပါနေဆောင်ပြီခင်ဗျားတို့ဘာလုပ်လို့မရဟင်ဟင်အဲ့ဟို20ဆိုရင် ဟိုခိတတတကအပျော်ဆုံးအရွှယ်ဆုံးခေါ်မှန်ပါပါလမ်းဆောင်ဆုံးအပျော်ရွှယ်ဆုံးအတက်ကြွဆုံးအသက်30ဆိုရင်ဝဏတတကအဲ့ဒီချိန်မှာသူတာအတူဆုံးအလှဆုံးရွယ်လို့ဆိုလို့တယ်အဲ40ဆိုရင်ဗလာတတကအာကောင်းဆုံးဟင်ဟင်ကိုခန္ဓာအာအကောင်းဆုံးလို့ခေါ်တယ်40မှန်ပါပါဟင်50ဆိုရင် ညာနာတတကညာမကောင်းတယ်မှန်ပါပါဗျာအတူတူနေများလာပြီမှန်ပါပါဗျာ၆ပဲပင်ဟာနာတတကပြန်ကြပြီမှန်ပါပါဗျာဟင်ဟင်နေတောင်းပြီနေတောင်းပြီ၆ပဲမှန်ပါပါဗျာဟင်အဲ့ဒါဆို၆ပဲသူနေတောင်းပြီဗျဟင်90 95ဆိုရင်တော့ဒီလိုကြီးမီးတင်နေဗျမှန်ပါပါဗျာဟင်ဒီနကကိုဒီနီးနေပြီ90 95ဆိုရင် ဘယ်နှလုံးအဲ့တော့ဒုရွယ်လေးကိုရွယ်လေးနဲ့ကိုတွေ့ကြည့်ကြပေါ့ဗျာမှန်ပါပါဗျာဟင်ဟင်ဘယ်ရွယ်လောက်ရှိတော့ဦးတို့နေဝင်ကမေးပါကျော်ဆုံးလာဝင်လောက်များလားလို့ဆုံးလာဝင်လောက်မဟုတ်ဘူးလားဟုတ်တော့ပါဘူးဟင်ဆုံးလာပြီးမင်းနိုင်တော့ဘူးပေါ့ဟဲ့နိုင်တော့ဘူးဟုတ်ကလားဒီတော့ဆုံးလာယူနေရှိမှလားလို့ပြချင်တာဟင်ဟင်အဲ့တော့ဒီရွယ်တွေလည်းအဲ့ဒီတိုင်းပဲကွယ် အဲ့တော့ဒီဘဝမှာဒီတိုင်းနေလာခဲ့ပြီရာရာစားစားဝါဝါမြူမြူနဲ့ဟုတ်ကလားမှန်ပါပါအဲလေသမားလည်းလဲနေတာမှန်ပါပါဗျအခုဆိုမိုးမြော်မှန်ပါပါဗျဟင်ပြူထောင်တော့စိုက်ခင်းနဲ့တရောက်ပြီမှန်ပါပါစိုက်ခင်းနဲ့ရောက်တော့စိုက်ပညိုလောက်ရောက်ပြီမှန်ပါပါအဲစိုက်ပညိုကြတော့ရိတ်တဲ့နေရာသိရောက်ပြီမှန်ပါပါအဲရိတ်ပြီးတော့ ဟိုသိနေနေရရောင်းနေနေရသေးရောက်ပြီမှန်ပါပါရောင်းတကောင်းတော့ကျတော့ကုန်းဒါရှိဘူးတခုပဲမိုးပြန်မျောပြီမှန်ပါပါကြာကြာလေပြီလေပါဗျာလေလေပါဗျာဒီဘယ်လောက်လေတော့ဘယ်လိုမျိုးလေပြီဒီလိုမကြီးတွက်နေအောင်လေပါဟဲ့လေသမားလို့ပြောတာမှန်ပါပါငါမဲကိုအကြိုက်စီမှန်ပါပါဗျာဟင်ဟင်မှန်ပါပါတို့မျိုးလည်းမျိုးလိုက်လေသမားပဲဒီမှာရဲ့မှန်ပါပါဗျာဟင်အဲဘယ်လက်ကရှာလိုက်ညာလက်ကတုံးလိုက် လှည့်ပတ်ထွက်သွားတာတင်နေဟိတခါညာလက်ကဝင်လာတော့ဘယ်ဘက်ကနေလှည့်ပတ်ထွက်သွားတာသူလည်းလဲနေတာပဲဟိအကူကြီးကလည်းသမားကြီးတွေပါဟိုတော်လည်းနဲ့မြို့လည်းပဲကြွာမှာပါဟိအဲ့တော့တို့ရရသာသာဝါဝါမြင်မြင်နဲ့တို့နေလာခဲ့ပြီအဲ့တော့တို့ဒီနေထိုင်ကြတို့ဟိုသုံးငါဝင်တို့ထားကွဲမွန်းတဲတဲ့နေရာနေပြီးတော့မွန်းတဲတဲ့နေရာပြီးဖြစ်အောင်ရောက်လို့မှတို့လက်ထက်ပါရှိဘယ်လောက်ကြံလို့ဟင် ဒီတိုင်းလို့တို့လက်ကြည့်တော့ပြန်သွားမယ်ဆိုရင်အိမ်ပြန်မြင်ဘာမလာပဲဖြစ်တော့မှာဟင်ဒီတိုင်းဆိုတော့အိမ်ပြန်မြင်ဘာမလာပဲဖြစ်တော့မယ်တက်တဲ့မေမေရရပါပြောတရားရှိတော့မရှိပါဘူးပန်းယူရအချိန်သာကုန်တာလဲနေတာပဲပြီးပြီဟင်မှန်ပါပါဗျာအဲ့တော့တို့အိမ်တော့တဘုံကဟိုတို့တရက်နေကုန်ရင်တရက်အိမ်ပြန်မှာတော့ပြေးကြတယ်တင်တယ်ဟဲ့ပြေးကြပါဗျာကိုယ့်အိမ်ကိုပြန်မှာပြေးပါဗျာ ပုဂ္ဂလာဗျာမှန်ပါဗျာအေးကလေးတွေပွဲပြရင်တော့အယုတ်တယုတ်ဆွဲရတယ်လို့လူကြီးတီပွဲပြရင်လည်းအယုတ်တယုတ်ဆွဲရမှာမှန်ပါဗျာဟင်ဘာယုတ်ဆွဲမိမလားမသိတာမှန်ပါဗျာဟင်ဟင်နာယုတ်ကြီးတွေဗြမာယုတ်ကြီးတွေဆွဲမိမလားခွေးယုတ်ကြီးတွေဒါတို့ဟိုဖိုးဝါယုတ်ကြီးတွေဆွဲမိမလားတာအယုတ်တယုတ်တော့ဆွဲပြရမှာသိပါဆွဲရမှာပါဗျာဟင်ကိုဆွဲရဆွဲရမှာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့တို့အင်ကြံကြရတော့မယ် အဲ့တော့အိမ်ပြန်ကိုတို့ရေရထားနဲ့ပြန်ကျင်မလားခြေကျင်ပြန်ကျင်မလားအဲ့ဒါမေးပါနဲ့ပြန်ကျင်တော့ပြောတာပဲဗျဟုတ်ပြောတာမီးတော့လည်းကောင်းပြီးတော့ခိုင်တာဗျလုံးတော့လည်းမကောင်းတာကြီးကြည့်လို့လုံးတာဗျအဘယ်လိုအရီလို့ပြောဟင်ဟင်ရေရထားနဲ့ပြန်တယ်ဆိုမက်ခင်ရှင်ပြောတာမှန်ပါပါဗျ တတိနဲ့သွားတဲ့ပုဂ္ဂိုလ်ဟင်အဲ့ဒါမကင်ရင်နဲ့သွားနေတယ်မှန်ပါပါဗျာရင်နဲ့သွားရင်သက်သာမယ်သက်သာပါဗျာလေးလေးကြီးနဲ့သွားရင်ပင်မမယ်မှန်ပါပါဟုတ်ဗျာမှန်ပါဗျာဒီအဲ့တော့ရင်ရထားနဲ့သွားတာတော့ဟုတ်ပြီခမည်းတော်လက်မဲ့ပြန်မလားလက်ရှိပစ္စည်းနဲ့ပြန်မလားလက်ရှိပစ္စည်းနဲ့ပြန်ပါဒီလိုပဲပြင်ပါဗျာလက်မဲ့တော့ဘယ်သူမှမပြန်ဘူးဗျာဒါဖြေတာပြောတာပါဗျာလုံထားကြတော့လည်းဘာလဲလက်ထဲရှိသေးဘူးလေမိတော့လည်းဘာရှိသေးဘူးလေဗျာဟင်ဟင် အဲ့တော့လည်းမို့လက်ရှိဆိုတာကတော့တို့ပါတော့ဒါနာမှုသီလမှုဘာဝနာမှုအဲ့ဒါတွေတင်နေဟိမှန်ပါပါဟိဒါထထန်းကြရတဲ့ဘဝကိုယ်ပိုင်ဘဝခေါ်တယ်မှန်ပါပါဗျာဟိလောဘကြောင့်သွားမယ်ပြိတာဟိဒါကိုယ်ပိုင်ဘဝမဟုတ်ဘူးမှန်ပါပါဒေါသကတော့လိုက်တာမှန်ပါပါဗျာဟိဒေါသဒေါသကြောင့်သွားမယ်ငရေဒါကိုယ်ပိုင်ဘဝမဟုတ်ဘူးဒေါသကတော့လိုက်တာမှန်ပါပါကိုကြတဲ့သူများအတာပေါ်ညှင်းစေခံရမှာ ပုဂ္ဂလာဟိမှန်ပါပါဟိုပြစ်မှုကျူးလွန်တဲ့ပုဂ္ဂိုလ်ထောင်ထဲတော့သွားရအောင်မယ်ထောင်ထဲအကြိုက်ပဲခံရတယ်လို့ပဲနေဘုံအဲ့တိမ်သွားမှာမှန်ပါပါဟောမောဟကြောင့်ဒိဋ္ဌံသွားမှာအဲ့ဒါမောဟကပိုးတာဒိဋ္ဌံပြီးကြတော့လဲမြို့ကြတော့လဲဟိုပါတော့ပိုင်ရှင်ကမူပိုင်ရှင်ကတတ်မှာတော့ဘယ်သူမှမငေးတာကြတော့လဲကြိုကြီးနိုင်ငယ်သာတတ်မှာပဲဟင်မှန်ပါပါဗျာပုဂ္ဂလာဟိဟုတ်ပါဗျာအဲ့ဒါအဲ့ဒီမှာလည်းကိုယ်ပိုင်ဘဝမဟုတ်ဘူးအဲ့ဒါလက်မဲ့သမားတွေပြန်နေလားမှန်ပါပါဗျာ ဟင်လက်ရှိသမားဆိုရင်ဒါနမှုသီလမှုဘာဝနာမှုနဲ့ပြန်ရတာလေလေမှားပါဘူးအဲ့ဒါလက်လက်ရှိဝလူဘဝနတ်ဘဝဟင်ဓမ္မဘဝအရိယဘဝနဲ့ပြန်လာပြောဟုတ်ကဲ့မှားပါဗျာအဲ့လိုပြန်တဲ့တဲမှာတို့ဟော လက်ရှိနဲ့ပြန်မယ်ဆိုလို့ရှိရင်ဒါနမှုသီလမှုရှိတယ်တတွဲပေါ့လေဘာဝနာမှုလို့ခေါ်တော့ဝိပဿနာမှုအဲဉာဏ်ပညာမဲ့ပညာဖူပညာမှုအဲ့ဒါတတွဲထားအဲ့ဒါနဲ့ပြန်ရမယ် မှန်ပါပါဗျာလက်နဲ့ပြန်ခြင်းတပဆိုရင်ပေါ့မှန်ပါပါလက်နဲ့ပြန်ခြင်းတပဆိုရင်လွယ်ပါပဲဟင်လွယ်ပါဗျာဟင်ဟောလက်ရှိနဲ့ပြန်ခြင်းနဲ့ဆိုရင်တော့လုံယူရမှာမှန်ပါပါဗျာလက်မင်းနဲ့ပြန်ခြင်းတော့လွယ်ပါတယ်ဟောဒါပါလေးပြီးလိုက်လိုက်ရုံပဲအဆင်းကလွယ်လွယ်လေးဗျာပြီးလိုက်ရုံပဲကြိုးစားဖို့မလိုအတက်ကတော့ကြိုးစားရတယ်မလေးသိရမှာပါဟုတ်ကဲ့မှန်ပါပါဗျာဟင်အစင်းကတော့သူ့စိတ်ကလေးကိုစိတ်တိုင်းမဲ့လူလိုက်ပြီးတာပါလေးသာဟိုလိုက်သွားရောက်ပါတဗျာ ဆိုင်ဆိုင်ညံ့ညံ့ဟုတ်ပြမှန်လားပါဗျာဒီအောက်လမ်းကတော့လွယ်ပါတယ်အထက်လမ်းကတော့တော်တော်ကြိုးစားရလိမ့်မယ်ကြိုးစားမှာပါထက်လမ်းလမ်းလို့တလမ်းမရွေးမရောက်ဘူးနော်မှန်လားပါဗျာဟောအထက်ကိုကွမှန်လားပါဗျာဟင်အဲ့တော့ထက်တရားမယ်အဲ့ဒီအထက်ကိုတက်ဖို့ရကြောလက်ရှိပစ္စည်းကြီးမှာမဟုတ်ဘူးလားမှန်ပါပါဗျာလက်ထက်ပစ္စည်းနဲ့ဘယ်မှရင်ရင်ထားတော့ပြီးလက်ထက်ပစ္စည်းကြီးမှာအေးလက်ထက်ပစ္စည်းကြီးပြန်တော့လေအဲ့ဒီလက်ထက်ပစ္စည်းက ကိုယ်ပိုင်ကိုကင်သွားခြင်းလားသူများဟာဖုတ်ကင်သွားခြင်းလားဒါလည်းမရောက်မှာကိုယ်ပိုင်ကင်သွားခြင်းပါဗျာပြောတာပဲဗျာမှန်ပါပါလုံတော်တယ်ဟိုသူများဖို့ကြီးတယ်မှန်ပါပါဟင်လူဘဝရောက်တယ်အေးအဝတ်စားလေးတွေတောက်တောက်ပြောင်းပြောင်းဟောဒါကိုယ်ယူပါမထင်နဲ့ဗျာသူများကြည့်ဖို့မှန်ပါပါဗျာဟင်ဟုတ်ကဲ့ဟုတ်ပါဗျာဟင်အဲဝတ်စားလေးတွေကောင်းကောင်းမွန်မွန်ဟောထားတယ်တနခါလေးတွေကောင်းမွန်စားပြရပြင်ကောင်းမွန်မွန်လို့ဒါတွေမှန်သမျှ အဲတို့သင်္ဃာတော်ပညာကြည့်ဖို့တို့တန်ဃာတော်ပညာနာထောင်ဖို့တို့နန်ဃာတော်ပညာနာဖို့တို့လည်းပညာပြုဖို့ထီဖို့ကာမဘုံမှာပညာသုံးဖို့ကြီးတဲ့တို့သုံးဖို့မဟုတ်ဘူးမှန်ပါပါဟင်မှန်ပါပါဟင်လင်းလီမရသုံးဖို့မရပြီးလင်းသုံးဖို့ခင်ဗျားတို့အဲခင်ဗျားတို့ကြည့်ပြီလားဟုတ်ပါဟုတ်ပါဟင်ဒီဘယ်လိုပြီးပြီးလေးကိုယူဟာသူများပြီးဟိုလာတော့ဘယ်လိုလဲ မကလို့ပြီးတော့ငါကိုငါပဲလို့ပြောကိုလို့သေဘုံကငါဒီလာဘိနောခါနေတယ်ဟင်သူကဘုံဘိုးကြီးကခမရုခုအဲ့တော့ဒါနမှုဒီလာဘိုးလူဘဝနာဘဝခမသူမန်ဒီညာဘုံဘိုးကြီးတယ်ပဲဟုတ်လားမှန်ပါပါဗျာဟင်လူဘဝတော့ဒီညာအဲဒီနဲ့ဟိုပဋ္ဌာန်းကမိတဲ့ဟာတွေပေါ့လေတို့ရတဲ့ဝိတုဒုသေနာတူဘဝကျိုးတွေနဲ့တွေ့ရင်တို့သုံးပါပဲသုံးပါပါဗျာဟုတ်ကလားမှန်ပါဗျာဟင်သူ့အကြောင်းကအကျိုးပဲရှိမှအကြောင်းပါပါဟဲ့ မှန်ပါဗျာဟင်သူဟိုစင်ကြိုက်တော်နေတုန်းကတို့ကူတဲ့ဖာလေးတကောင်ဖာလေးတကောင်ကဒုနာကတ်လေတရက်တော့အစာရှာထွက်အဲကိလေရှောလေးတကောင်ရှိသူလည်းစာရှာထွက်ဟင်အဲတို့တို့ဟိုမူရအစာရှာထွက်တာနဲ့တွာတန်းတူလာကြတော့နှကောင်ပြေးချလာတာအေးဦးရဖာရဟိုကိလေရှောတော့ဖာပြီးပြီးတာသူသိဘူးမှန်ပါဗျာဟင်ဟိုဖာပြီးတော့သူလည်းပြေးတာပဲဖာလေးက ကြောက်နေဟိုဟိုပုံဒီပုံပုံနာပေါ့ငွေရလိုက်လားတို့ကကြာနေကြည့်ဟေးဟိုကြည့်ပြီးကြည့်ကြည့်ကြောဘာဘာနဲ့ဒီကောင်ပြီးပါကြည့်ငွေမှန်းပြီးတော့အာငွေဘူးတော်သူလည်းမဆိုင်တော့ပါလှုပ်မှန်ပါဗျာအဲ့သူလည်းဆိုင်တာကတော့လှုပ်ပြုတ်ဟင်မှန်ပါဗျာအဲ့တော့နေပြီးဖားရတာဟုတ်ကဲ့ဟဲ့ဒီဖားပြီးမွေးရတာပဲအဲ့ဒီတိုင်ကဘဝမှာလည်းဟိုတွေ့တွေ့တိုင်းမဟုတ်ဘူးရဲ့ သူ့သားနဲ့သူကြမဟာမှာမှန်ပါပါဗျာအေးကျေးဇူးတော်လှုပ်ပေါ်များသူငွေသူနဲ့မှမဆိုင်တော့ဘူးမှန်ပါပါအဲသူနဲ့ဆိုင်တော့လှုပ်ပြိုးပုံရတာကိုပို့လို့ဟုတ်လေမှန်ပါပါဗျာဟင်ဟင်အဲဟိုဘာလို့ကြောင်ကြပြက်နေတွေ့မှာပဲတွေ့မှာပါဗျာအဲ့တော့လူလောကလည်းလူလောကသူများသုံးဖို့ကြီးတယ်တို့မှန်လားပါဗျာနတ်ပြည်တော်လည်းနတ်ပြည်လို့သူများသုံးမှာပဲမှန်လားပါဗျာအဲ့တော့ဒုပြုနေတဲ့ဒါနမှုသီလမှုဒီကိုယ်လက်ထုတ်တဲ့ချိန်မဟုတ်သေးဘူးမှန်ပါဗျာဟင် တို့မှရှိနေတဲ့ကာမအာယုသူများခံစားဖို့ပဲရှိတယ်မှန်ပါပါဗျာတော်ပြီလားခင်ဗျာဆောင်ခုနတော့ကိုဟာထုတ်ပြန်နေပြောသေးတယ်ကဲပါပြန်ပါထုတ်ပြန်ပါပြီဟင်ဟင်ဟောလုပ်တော့ဘူးပြုတ်သူများပဲထုတ်ပြန်နေတယ်လို့တူပါပဲတို့တို့ဒီလိုရတော့ဘူးအဲ့တို့ဒီနေ့တို့ဖို့ထွက်ကိုကြည့်တော့လားဟင်ဟင်ဘယ်လို သူများဖို့ပဲလှုပ်ချင်သလားကိုယ့်ကိုမလှုပ်ချင်ဘူးလားဟောဗျာမေးတော့လဲဒီတိုင်းလှုပ်တော့လဲသူများဖို့ကြည့်တယ်ဟင်ဟင်ဘုရားတွေတို့ဗျာကိုယ့်ရဲ့ဘာဝနာမူပဲနေရာရောက်ရောက်ဟင်မှန်ပါဗျာတောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဒီသူကကျွန်းနေရာကလွတ်သွားပြီမှန်ပါဗျာအာယုံတုံးနဲ့တွေ့ဘူး မှန်ပါဗျာတဏှာကြုံလည်းမဟုတ်တော့သူများကြုံလည်းမဟုတ်တော့ဟင်မှန်ပါဗျာဝိတာခါရုဏာတွင်တို့လေမှန်ပါဗျာနာတွင်လည်းသူကာမအာယုန်လေးသူအတိတ်ကပြုခဲ့တဲ့ဒါနမှုတိုင်းလက်လို့တော့ခံစားပါခံစားပါဗျာသူ့တော့မရကြုံတော့မဖြစ်တော့ပါဘူးမှန်ပါဗျာဒီဝိတာခါလည်းသူ့ရဲ့အတိတ်ကကုသိုလ်ပြုခဲ့တဲ့အတိုင်းသူတုံးမာတဲ့သူ့လင်မပုံရနဲ့ပေါင်းပါတယ်ရလိုက်တာမှာသာသမီ20ရပါတယ်မင်းမဟုတ်ပါဘူးဟင်သူသာသမီ20ရတော့သူလိုပဲမွေးတာတဲ့20 20 400ရှိတယ်မြည် သူ့လေးရနဲ့သူ့လိုသူ့လိုမွေးတာတဲ့မြစ်8000ရှိတယ်အဲ့ဒီကြားနေသွားတာသူ့ကမီးကျုံလည်းမဖြစ်ဘူးမြစ်ကျုံလည်းမဖြစ်ဘူးလင်ကျုံလည်းမဖြစ်ဘူးသူ့လိုသူ့လွားသွားတယ်သူ့လိုပဲသူ့လုပ်တယ်ဟုတ်ကလားဟိမှန်ပါပါဗျာသူဘယ်အာယုံခါသာခံတာသူ့မှတ်ကိုမလုပ်ဘူးရှင်ပေါ်ကပဲသွားတယ်မှန်ပါပါဗျာရှင်းချင်းမသွားဘူးမှန်ပါပါဗျာဟင်ဘယ်ကာမအာယုခါသာခံတာကာမအာယုကိုအစွဲရုံနဲ့ဆွဲတာကခံတာလိမ့်မယ် တို့ကလူဖြစ်တဲ့အတွက်လူသိမ့်မဲ့အမှတ်ကိုသူသူယူသွားတယ်အဲ့ဒါရင်မောကမသိသွားတာမှန်ပါပါဗျာဟင်ဟင်မှန်ပါပါသူဒီတို့စားရဲပါတဲ့တိုက်ဆိုရင်လူပြည်ကိုသူပြန်မလာတော့ဘူးဘုံစင်သားနဲ့သွားမှာတစ်ဖက်ကကာမကာမအာယုံခံစားတယ်တစ်ဖက်ကရင်ရထားပေါ်ကမသိဘူးဒီလိုနဲ့သူတော့တာကနိတကာရကနာကယဟန္တာဆင်းတဲ့သူနိဗ္ဗာန်ဝင်မှာဟင်အဲ့နတ်ဘုံဇမဘုံကနေဝင်နေမယ် ဟုတ်ကဲ့မှန်ပါပါအဲ့ဒါသူသူပြည်စီသူဆုပ်ပြီးသွားနာတယ်လေဟဲ့မှန်ပါပါဘင်းဘောကလည်းမဖြစ်ဘူးသူပြည်စီသူဆုပ်ပြီးသွားနေတယ်ဒီလေအဲ့လိုသွားလိမ့်မယ်မှန်ပါပါဗျာဟင်ဟင်မှန်ပါပါတဝိတာကတော့နာသွေးလို့ရှိရသွားပြတာပါပဲဟင်ဒီလင်းလေးဒီနေရာတွေကိုပယ်ဖို့ပြောတာမဟုတ်ပါဘူးမပယ်ရပါဘူးသူကသူ့အတူနေတာပါဟုတ်ကဲ့မှန်ပါပါတေတတိလေးနဲ့ကိုယ်ပတ်ကလေးမလွတ် ပြင်ဘဝကိုလွတ်အောင်လုပ်ဖို့ပဲရှိတယ်ရှင်းစွာတဏှာကြောင့်မဖြစ်ဘူးနံပါတ်1ပဲထင်တယ်မှန်ပါပါဗျာဒါပြီးတဏှာကြောင့်မဖြစ်ဘူးနံပါတ်2ပဲမှန်ပါပါဗျာဟုတ်ကလားမှန်ပါပါဗျာဒါလေးပြောတာပါအစွဲလေးလွတ်ဖို့ပြောတာမှန်ပါပါဗျာဟင်ဝတ္ထုပစ္စည်းကိုလွတ်ဖို့ပြောတာမဟုတ်ဘူးမှန်ပါပါဗျာအဲ့တော့ဒီနေရာလေးမှာဘုရားလက်ထက်ကကောတံပီပြည်မှာစကားလေးတစ်လုံးဖြစ်ခဲ့တယ်သူကောတံပီပြည်မှာ ဦးတင်တာမင်းနန်းတက်တဲ့အချိန်ပထမဆုံးသူကောက်တယ်မိပြတာတာမာဝရီဆိုတာသူကတတိသမီးဆိုတာမှန်ပါပါအဲ့တော့ကောက်ဒုတိယကဖရာကပေတယ်လုံးလိုက်လို့ဖရာပေါ်မကြည်မနှနဲ့သွားတော့မာဂန္ဒီသူကပုံနာမျိုးမှန်ပါပါပဲသူမာဂန္ဒီဟိုတာပလို့သမီးမောင်နှံတယ်မှန်ပါပါပဲဒီသူကလက္ခဏာပညာတတ် အဲ့တော့ဘုရားရဲ့ခြေတော်ဟာကြည့်ကြွားသူတို့သမီးဒီဒီခြေတော်ဟာနဲ့ဒီခြေရာပိုင်ရှင်နဲ့ပဲအင့်တယ်ဆိုတော့လိုက်ရှာတော့ဘုရားသွားတွေ့တာလေမှန်ပါပါဗျာအဲ့သမီးလေးခေါ်ပြီးမာကနေခေါ်ပြီးအဲ့ဒီကိုဘုရားနဲ့ပေးစားမှန်ပါပါဘုရားကနင်းသမီးကိုထတွေးပေါက်လိုက်တော့မကောင်းနဲ့တော့နင်းသမီးရဲ့ပိုက်ထဲမှာခြေတွေကဘယ်လိုလောက်ဒီရပဲနင်းနဲ့ပြောလိုက်တာအဲ့တော့သူတို့ပုံနာကြီးလင်မရတော့အနာဂတ်ပြီးသွားတော့ပေါ့မှန်ပါပါဗျာဟင် တမင်းဖြစ်တော့ငါ့ကိုမုံကျွန်းကြီးချုပ်ပြောဘလို့အာဃာတထားမှန်ပါပါဗျာအဲ့ဒါကဟိုကြတော့သူဥဒိနာမင်းရဲ့မိဖုရားသွားဖြစ်တယ်မှန်ပါပါဗျာဟင်အဲ့တော့ဒီနှစ်ခုပဲထားကြပါဆိုရဲ့အဲ့နှစ်ခုရှိရှိတော့မာဂန္ဒီကဖရားကိုညှို့ထားတယ်သူ့ကိုမုံကျွန်းကြီးချုပ်ပြောတဲ့အတွက်မှန်ပါပါဗျာသို့တော့တာမာဝရီကဖရားကိုကြည်ညိုတယ်တော့နန်းတော်ဒီမှာနေဖရားကြည်ညိုနေတာမှန်ပါပါဗျာ သူရဲ့ခိုင်းတာခိုးသုတ္တရာဂျုံမကွာဂျုံမကတော့ပန်းပွားပွားဝယ်သူမနာပတိပန်းပဲစီပွားဝယ်ဝယ်ရင်သူကလေးချက်ဖို့ပြီးရင်နှစ်ချက်ဖို့တော့ဝယ်ခဲ့တယ်နှစ်ချက်ဖို့သူကငွေကိုဖုတ်ဖုတ်ထားမှန်ပါဗျာတေးတော့အဲ့ဒီပန်းတဲ့အိမ်ကိုပန်းဝယ်မဲ့ခြင်းကိုပန်းတဲ့ကဘုရားဆုံးကနေတယ်အဲဆုံးကနေတော့အဲ့ဒီဘုရားဆုံးကတဲ့အချိန်ကိုအဲ့ ဒင်္ဂင်ကလွတ်လိုက်တဲ့ပန်းဝယ်ကိုခုသုဒ္ဓရာကျွမ်းမကိုလည်းခဏနေဦးဘုရားတရားတော်နာပါပေါက်ပြီးမှပန်းဝယ်ပြန်မှာဆိုတော့တရားနာခိုင်းသူကလည်းဘုရားခုနှစ်ဆူမှာဘိက္ခုနီမှာဖြစ်နေဓမ္မဂတိကအမျိုးသမီးအဲ့မာနကြောင့်ဒီမှာကျွန်လာဖြစ်နေတာမှန်ပါပါဟင်သူကပိစိတဗုဒ္ဓတွေကိုပြောင်းလောင်းနေဘူးတဲ့ဆိုခါကုန်းနေလို့ခုတ်ထုတ်တာခုတ်တာသွားခါကုန်းနာကိုပြောတာ ဥဒ္ဒရာကသူ့နာမည်ရင်းခိုးဥဒ္ဒရာပါခါကုန်းနဲ့ဥဒ္ဒရာမလို့ဆိုလိုသည်အဲ့ဒါကဟိုပိစိကဗုဒ္ဓသာသနာ့ဘာတော်ကပိစိကဗုဒ္ဓကသူတို့ဒီသုံးကံလာခါနေနဲ့ကုန်းတယ်ခါကုန်းကြီးကိုသူကအဲ့လိုခါကုန်းအောင်ဆောင်ပြီးသုံးကံပြအဲ့လိုလုပ်ခဲ့ဘူးတဲ့ဝိပက်ဟင်ပြီးတော့ယဟန္တာမယဟန်ဖရာတခုတော့ကသူကတထေသမီးကိုကယဟန္တာမ အဲ့ယဟန်တာမကိုသူ့ရဲ့မှန်လို့ပြီးတော့တောင်းကိုအယူခိုင်းအဲ့ဒီဝိပက်ကြောင့်ဒီမှာကြုံမလာဖြစ်ရမှန်ပါပါဗျာဟင်မာနကြောင့်ကြုံမဖြစ်မှန်ပါပါဗျာအဲ့ဒါတရားနာတော့သူ့မှာဟိုဖျားခုနှစ်သူလုံးလုံးနာခဲ့တဲ့ဟိုတရားဟောဓမ္မစတိကလှုပ်လာခဲ့တဲ့ပါရမီကြီးရှိသေးတာပဲအဲ့ဒီဖျားရဲ့အနုမောဒနာနာလိုက်ယုံနေသူတော့တပန်တည်သွားဖျားတရားတော်ကိုလည်းသူတို့ပါတော့မှတ်မိတဲ့နေရာပိဋကသုံးပုံဆောင်ဖြစ်သွားတယ်ဟင် မှန်ပါပါသူ့ပါရမီလေအဲ့တော့အဲ့ဒီနေ့ကျတော့ပန်းကလေးချက်ဖို့ဝယ်ဆိုတော့နှစ်ဖာထိုးကြီးပေါ့ဗျာအဲ့တော့တမဝရမီဘီယာကမေးတယ်နေတိုင်းတော့ဒါတဝက်ရှိတယ်ဒီကနေ့ဒီလောက်များတယ်ဆိုတော့ဘယင်မင်းကသူ့တော်ဝင်ကိုများများပေးလိုက်လို့လားမေးတယ်မဟုတ်ဘူးအရှင်မနေတိုင်းတော့ဘယင်ကလေးချက်ဖို့ပေးတယ်ကျွန်မကနှစ်ချက်နှစ်ချက်ခိုးပြီးတော့ကိုနှစ်ချက်ဖိုးပဲပေးတာဒီကနေ့တော့လေးချက်ဖို့အပြည့်ဝယ်ခဲ့တယ်သူကပြောတယ်ဘာလို့ဝယ်ခဲ့တယ်လို့ ဖရာတရားတော့ဒီလိုဒီလိုနာလို့ပေါ့တောင်းမဝယ်သေးပေါ့ဒီလိုဆိုအဲ့ဒီဖရာတရားဟောပြပါမှာဆိုအဲ့တော့လူကြီးတော့ဟောပြလိုက်တော့ပေါ့ဟောပြလိုက်တော့ဟိုကသောတာပန်တီးသွားရောဗျတာမဝရီနည်းကမင်းဖရာ900လို့သောတာပန်ကြီးလို့ဖြစ်ကုန်သူတို့ပါမြင်တယ်အဲ့လိုပေါ့ဟင်အဲ့တော့သောတာပန်ဖြစ်တဲ့သူတွေကသူ့မှာလက်ထက်ပြီးသိရှိပါတယ်နော်ရှိပါဗျာဟင်ဟင်ဘယ်အာယုံခံစားခံတာလဲယင်မယင်ရထားပေါ်ပါပဲတင်နေဟိမှန်ပါပါဗျာ ဟင်သူဒီမိဖုရားဖြစ်ရင်မိဖုရားလိုပဲပြင်နေပေါ့မှာပဲပေါ့မှာပါဗျာသူတော့သူလိုရင်ရထားပေါ်ကဆင်းမမလားဆင်းပါဆင်းဘူးပါလို့လုံးဆင်းဘူးမှန်ပါဗျာအဲ့တော့သူကငါပဲကင်းနေတဲ့အယုသမီးမာနဒိဋ္ဌိအဲတဏှာတွေအဲဒိဋ္ဌိနဲ့ဒိဋ္ဌိကင်းပြီမာနနဲ့တဏှာခေါင်းပါနေတဲ့အယုသမီးဆိုတော့ယဉ်ကျေးမှာပေါ့ယဉ်ကျေးမှာပါဗျာဟင်မှန်ပါဗျာမာကန္ဒီကတော့သူ့ရဲ့ရံဘက်ဖရာကိုကိုးဝဲရမလားလို့ အဲ့ဒီကအညှို့ထားတာတစ်ချက်ပါမှန်ပါပါဗျာတစ်ချက်ကလည်းကာမအာယုံသူဒီပုထုသင်မဲ့ကွမှန်ပါပါဗျာဟင်အဲ့တော့သူသူကဒီကာမအာယုံကိုလိုချင်မှာပဲကွအဲ့တော့ဥတေနာမင်းဆိုတာဟိုဘက်ကူများများပြီးတယ်သူနှစ်တက်တဲ့ဘက်ကိုသူမနှင်းတက်တဲ့ဘက်နည်းနည်းပြီးတော့ခန်းကြီးမလားဟိမခန်းကြီးပါဘူးအဲအဲ့ဒီဘက်ကတစ်ဖက်အိမ်မှာအာဃာတဖြစ်တယ်အာဃာတဖြစ်တော့အညှိုးထားတာပေါ့လေအဲ့တော့လူရင်းပြောကြပါဆိုအညှိုးထားပြီးတော့ဟိုဥတင်နာမင်းသောအပြင်ကိုထွက်နေတော့ဟို မာဂန္ဒီကသူ့ရှင်မျိုးတွေနဲ့ပေါင်းပြီးတော့တာမာဝတိဖြင့်တကွရှိသမျှမိဖုရား900ကိုမိတိုက်ကြလိုက်တယ်မှန်ပါဗျာဒီသူ့ရဲ့နန်းတော်ကြီးလေတပတ်လေကိုတခါတည်းဂျီနာနေတုတ်ဖီတွေတုတ်မိတိုက်ပြလိုက်တယ်သို့တော့တာမာဝတိနဲ့မိဖုရား900ကသူ့ဘောကိုဒေါသမကြည့်ဘူးမရှိပါဗျာငါတို့နောက်ကဝေါ်မှန်ပါပါဗျာကိုယ့်ပြစ်ကိုရှုတယ်မှန်ပါပါဗျာကိုယ့်ပြစ်ကိုရှုတဲ့ပုဂ္ဂိုလ်ဒီလောင်းနေတဲ့မိတော် ငြိမ့်နိုင်တယ်မှန်ပါပါသူပြည့်ရှုရင်ငြိမ့်နေတဲ့မိတောင်ပေါက်နိုင်တယ်မှန်ပါပါဗျာဟောသူတို့ကတော့သူတို့ပြည့်သူတို့ရှုသွားတယ်ညီမတော်မာကန်ဒီနဲ့ဘာမှမဆိုင်ဘူးတဲ့သူ့နောက်ကအပြည့်ကြောင်းမှန်ပါပါဗျာဒီလောက်မိတောက်နေတဲ့ကြားတွေကနေအားထုတ်လိုက်ကြတာသူတို့မိတဲ့ကပဲအနာဂံတည်သွားကြမှန်ပါပါဗျာဓမ္မပုံသွားမှန်ပါပါယုံကြည်ရတော့မိကျွန်းနေမှန်ပါပါဗျာဟင်ယုံကြည်မိကျွန်းနေပြီမှန်ပါပါဗျာဟင်အော်ရင်မော်လိုက်သွားပြီသူကတော့မှန်ပါပါဗျာဓမ္မပုံမှာအနာဂံဆင်းတဲ့ အဲ့ဒီတမာဝရီတို့ကလေမှန်ပါပါဗျာအဲဟိုကဥဒိနာမင်းတော်ပြန်လာတော့သူအလုံးမြန်နိုးတဲ့မိဖုရားတွေဒီလိုမိလောက်နေတဲ့တဲ့ဆိုတော့ကျေနပ်မလားဟိမကျေနပ်ပါဗျာအဲမကျေနပ်တော့မာကန်ဒီနဲ့တော့ရှိရှိသမျှသူ့ရွှေမျိုးတွေဆိုတစ်ခက်တွင်းကကလေးတော်မချောင်ဗျာအကုန်လုံးတပ်ပြစ်မှန်ပါပါဗျာတော်တော်ဗျာအကျံသားတော့နှစ်ဖက်လုံးပြေးကြပြီတဲ့မှန်ပါပါဗျာဟင်အဲတို့ ဘုရားเจ้าတော်ရောက်တဲ့ကာလကျတော့ယဟန်တွေကဘုရားကိုရောက်တယ်ရအရှင်ဘုရားတစ်ဖက်ကလည်းမာဂန္ဒီနဲ့ရွှေမျိုးတွေတလို့တာမာဝရီနဲ့တကွာမိဖုရား900တည်သွားတယ်ဘုရားတစ်ဖက်ကလည်းပဲဥတ္တနာမင်းစောတတ်တဲ့အတွက်တဲ့မာဂန္ဒီနဲ့တကွာသူ့ရွှေမျိုးတွေပုံပြီးသွားတယ်ဘုရားအဲ့လိုသေးတာနှစ်ခုထဲမှာဘယ်သူဒီပေ၍ဘယ်သူဒီရှင်ပါတည်း ဟောသီလတော့နှစ်ဖက်လုံးပဲတယ်မှန်ပါပါဗျာမိတာကနှစ်ဖက်လုံးဟုတ်သလားမှန်ပါပါဗျာမှန်ပါပါဒီဘယ်တော့မှန်နေကြမလို့ခင်ဗျားမှန်တာကြီးရတယ်ဒီသေတာကနှစ်ဖက်လုံးသေးတယ်မေးတာကြတော့နှစ်ဖက်လုံးသေးတာဟုတ်လို့လားမဟုတ်ပါဘူးအဲ့ဒါမမှန်လို့ဦးဗျာအင်းဘယ်သူဒီသေး၍ဘယ်သူဒီရှင်းမလဲတဲ့မေးတော့ဟင်ဟင် ဟုတ်ကလားမှန်ပါဗျာဘယ်သူဒီသေးတယ်လဲတဲ့ဘယ်သူဒီရှင်မလဲတဲ့ဟုတ်တော့မာဂန်ဒီသေးဦးတော့ဟိုဟာလို့ရှင်းပါဗျာတန်းတန်းဖန်ဖန်ခင်ဗျားဘယ်သူကပြောတော့ခင်ဗျားမြင်လိုက်လို့လားခင်ဗျားလည်းမြင်လိုက်တာလည်းမဟုတ်ဘူးနဲ့ဟင်ဟင်ပါတော့တမင်ညာဆရာတော်ဟောတာတရေထောက်တော့ပြီဒီမှာအင်္ဂါ၄ချက်နဲ့ညီရတယ်တဲ့ပြီးတော့ယုတ်တန်းနဲ့မှုတ်တန်းနဲ့ဖြုတ်တန်းနဲ့ဆိုတာသုံးညာနဲ့ ပြုတ်တန်းသွားရန်ဒုက္ခဆိုတာမှုတ်တန်းသွားမှုန်ဒုက္ခဆိုတာဖြုတ်တန်းသွားဖန်းဒုက္ခလေအဲ့ဒါနဲ့ညီရတယ်ကြာခမခမတရေထောက်ဆိုတော့ခမအင်္ဂါ၃ချက်နဲ့ညီနေတာပေါ့ဟင်ပါပါဟင်ဟင်မာနပါဆိုလို့ကြောင်းနေတာအေးလေညာဘာမမလည်းမသိဘူးဟင်ဘယ်သူဒီသေးရဲ့ဘယ်သူဒီရှင်မလဲတာမေးတာ အဲ့တော့ဟိုမာဂာနီပင်ကြီးလေးတဲ့ခမောက်ပေချာနာတော်ကြံတဲ့ဟာပင်ကြီးကတော့ဟိုတို့ပါတော့ကျင်းနေပြုတ်ဟင်လေပင်တော့ပေါ်ပြီးတော့ဟိုတန်ထူခြင်းနဲ့ဆွဲပြေးတာလေမသိမချင်းတော်တော်လေးကိုချမ်းပါလိမ့်မယ်ထင်တာဟင်ဟင်သူရှင်တို့သူရှင်တို့လေးပြီးလားဘယ်လိုမှဟိုမာဂာဟိုတမဝရီတို့ဟိုရင်ဘောကဟုတ်မှာမဟုတ်ဟုတ်ပါဘူးရင်အောက်ကနေမှာပဲမှန်ပါပါဘူးဟင်ကိုကရင်ဘောကသူကရင်အောက်က အဲ့ဒီမာဂန်ကြီးကြတော့ဒီလောက်ထိစိတ်အလိုတဏှာအလိုရမက်ကြီးရမလားဆိုတော့ဖြီးရအိုးကြီးတင်ဟုတ်ကဲ့သူ့သားဟိုသူ့ဟာသူဓာတ်နဲ့ပြီးတော့ကြော်ပြီးသားမှန်ပါပါအဲ့ဒီနည်းနဲ့ပြရမှာဘယ်တော့တက်တာလိုက်မလဲမတက်တာပါဗျာဟင်ကိုသားကိုသိရမှာလေမှန်ပါပါဗျာပြီးပြီးတခါကြော်အောင်ပါလေကြော်ပြီးမှသားတဲ့အဲ့ဒီနည်းနဲ့ပြရမှန်ပါပါဟိုဘက်ကပြတာဟိုဘက်ကပြတာ ရင်အောက်ကရင်အောက်ကမှန်ပါပါဟင်ဘုဘကရင်ပေါ်ကသွားကြတာအဲအဲ့နှစ်ခုပွားနေပွားပါပဲအဲ့ဒါဘုရားကနေပြီးတော့ဘုရားပြရောက်တော့မေးတဲ့ယဟန်ကမေးတာအရှင်ဘုရားတဲ့အဲ့ဒီနှစ်နှစ်ဦးနှစ်ဖက်ပြီးတဲ့ထဲမှာဘယ်သူဒီပေ၍ဘယ်သူဒီရှင်မာသလဲတဲ့အမေကြတော့လေအဲ့တော့ဘုရားရှင်ကတော့ပါဠိလိုပေါ့ကွယ်ဟင်အပမာရောအမတံပတာနဲ့ အပမာတော့မမေ့မလျော့မပေါ့မဆတော့တတိနဲ့နေတော့သူဒီအမတံပတံမတိချင်းရဲ့အကြောင်းတရားပဲဟင်သူတို့ကတော့တတိရှိချင်းဒီမတိချင်းရဲ့အကြောင်းတရားလို့မှန်ပါပါဟုတ်လားဒါပဲမဟုတ်လားပြီးတော့ပမာတော့မိစုနောပတံနဲ့ပမာတော့မိမိရောရောပုတ်ပုတ်ဖာဖာနေတော့သူဒီမိစုနောပတံတိချင်းရဲ့အကြောင်းတရားပဲဒါအကြောင်းကတစ်ခုကိုပြောလိုက်တာမှန်ပါပါဟုတ်ကလားမှန်ပါပါဟင်အဲ့တော့တတိနဲ့ရှုမှတ်နေတဲ့ပုဂ္ဂိုလ်က မှတ်ကြရတို့ကွယ်မာဒီမာနေတိုင်းတော့မြင်မြင်နဲ့ကွယ်မှန်ပါပါပြီပြီမြင်တာပဲမှန်ပါပါဘာညာရဲ့ဆွဲမှရှိပဲဟင်အဆွဲမှမရှိအတိမှမရှိပဲအတိမှမရှိကျွေးမှမရှိပဲမှန်ပါပါကျွေးမရှိရဘူးပေါ့ဒါမြင်ကြက်မြင်နေဆိုရင်တော့ကြက်ပြီးတာတော့ကြက်ဆွဲနဲ့သွားကြက်ထဲမှန်ပါပါဗျာဒီမှာအဲ့လိုတို့ကြက်လို့နေကြက်လို့တရားမှတယ်မှန်ပါပါဗျာဟုတ်ကလားမှန်ပါပါအဲ့ဒါကြက်လို့နေကြက်လို့တရားမှာဝယ်စောစောဝယ်လို့နေဝယ်လို့တရားမှာပဲအဲ့တော့ဒီ တတိရှိတဲ့ပုဂ္ဂိုလ်ဟာမသိခြင်းရဲ့အကြောင်းတရားတဲ့တတိမရှိတဲ့ပုဂ္ဂိုလ်တတိမဲ့မဲ့နဲ့အာယုံခံရတဲ့ပုဂ္ဂိုလ်ကသိခြင်းရဲ့အကြောင်းတရားပဲကွာဒါအကြောင်းကံလေးနှစ်ခုကိုရင်ဟောလိုက်တာမှန်ပါပါဗျာဒါပြီးမှအပမဒါနမေယန္တိရေကျင်သူတို့ဒီအပမဒါမမင်းမရောကြဘူးနဲ့တေတေထူသူတို့ဒီနမေယန္တိပေတယ်လို့ပြောလို့မရဘူးတဲ့ဟုတ်ကလားမှန်ပါပါဗျာရေကျင်သူတို့ဒီကပမတ္တာမိမိကြီးနေကြဘူးတေထူသူတို့ဒီ မတာရတာသေတာနဲ့ဘာမှမတူဘူးကွာဒါကအကျိုးလေးနှစ်ခုခေါ်တာတယ်မှန်ပါပါဗျာအဲ့တော့သူတို့တော့ကွယ်တတိရှိတဲ့ပုဂ္ဂိုလ်ဟာမသိဘူးလည်းမသိဘူးသိရင်လည်းမသိဘူးမှန်ပါပါရှင်လည်းမသိဘူးသိလည်းမသိဘူးမှန်ပါပါဒါပဲတင်တယ်မှန်ပါပါဗျာတတိရှိတဲ့ပုဂ္ဂိုလ်ဒီရှင်လည်းမသိဘူးသိလည်းမသိဘူးမှန်ပါပါဟုတ်ကလားမှန်ပါပါတတိမရှိတဲ့ပုဂ္ဂိုလ်တော့ရှင်လည်းသိတာပဲသိလည်းသိတာပဲသိတာပြောတာရှင်လည်း ဒါလည်းမဟုတ်လားဘုရားမှန်ပါပါဘုရားဟင်ပြိဿဘာမှာလည်းသူ့တတိမရှိတဲ့ပုဂ္ဂိုလ်ဟာရှင်လည်းလူစိတ်မှမရှိတော့တာကြက်မြင်တော့ကြက်စိတ်ပေါက်နေတာလေမှန်ပါပါဘုရားဝက်မြင်တော့ဝက်စိတ်ပေါက်နေတာလေမှန်ပါပါနွားမြင်တော့နွားစိတ်ပေါက်နေတာလေဟင်ကြက်သားသားတော့လည်းကြက်စိတ်နဲ့သားတာတင်တယ်လေဘယ်မလို့လူစိတ်ပေးနေပြီပါဗျာဟင်ရှင်လုံးကတည်းကပေးနေပြီမှန်ပါပါအဲ့လူစိတ်မှရှိတော့ပဲမှန်ပါပါ ဟုတ်ကလားမှန်ပါပါဗျာအဲသေတော့လည်းပြည့်စိတ်ပေါက်တယ်ဘုဂုတ်ကျက်ဆွဲဆွဲချက်ထဲသွားတာဟင်မှန်ပါပါအဲ့တော့ကျက်ဘဝရောက်တယ်ဆိုတော့ဘဝဟောကိုယ်ပိုင်ဘဝဟုတ်လို့လားမဟုတ်ပါဗျာဟင်ပြီးတော့ပါရမီဟောသူမှဖြစ်နိုင်သေးလို့လားဖြစ်နိုင်ပါပါရမီလည်းပေးပြီဟင်အသိဉာဏ်လည်းပေးပြီဘဝလည်းပေးပြီမှန်ပါပါဗျာဟုတ်ကလားမှန်ပါပါအေးငရေရောက်ရင်ဟောငရေရောက်တဲ့ပုဂ္ဂိုလ်ဟော ဘာမှမဖြစ်နိုင်ဘူးအကုန်သိပြီးထင်တယ်မှန်ပါဗျာတိတ်တာဖြစ်ရင်တော့မကြည့်ရပါဘူးတိတ်တာဖြစ်ရင်တော့သိတာပါပဲအဲ့ပေါက်ပြီးကြတဲ့ပုဂ္ဂိုလ်ဟာအဲ့ဒီများကြီးဟာဘယ်တော့ပဲရှင်းနေနေအသေးကွာမယ်မှန်ပါပါဗျာသူမှတီလာတော့ဆောက်တည်ဖို့ရှိဘူးမရှိပါဗျာသူတွေးဖို့ပါရှိတော့ဘာမှမရှိပါဘူးအေးဒါနာဟောပြုဖို့ရှိသလားဘာမှမရှိပါဘူးငါကြီးပတိစိတ်ပါတဏ္ဍာတွေးဘူးတော့မတွေးဘူးပါဟုတ်ဟုတ်ကလားမှန်ပါဗျာရှိသလားလို့ပြောဟုတ်ဘုန်းကြီးကြောင့်ဝေထတဲ့နွားတွေဟော သိပါဗျာဘုန်းကြီးနားနေတာတော့ကသိတော့သိမှာပါဩဃာသားလောက်မှမဆိုဘူးကဟုတ်ပါဟင်ဘာအန္တနိုင်ပြသေးဟိုရအသေးအသေးဘွားကြီးဟင်ဟင်ဟင်အဲတို့ဘာတော့ဟိုကောင်းမှုပြုလို့သာဟိုနတ်ပြည်ရောက်မယ်ဆိုနွားကြီးလည်းပဲဟိုဘုန်းကြီးကြောင့်ဟိုရေဒီတိုက်ပါတိုက်ပြည်ပြည်တိုက်အဲဘုန်းကြီးဟိုကြောင့်ကနေဟိုကြောင့်ပို့ဟိုရွာကဟိုသူ့မင်္ဂလာသူ့မင်္ဂလာပို့ပြီးနွားကြီးနှောင်းနဲ့လိုက်ပို့နာပဲ သူ့ဆိုတဲ့ဟိုဘုန်းကြီးကျောင်းနေတဲ့နွားဟာတော်တော်ကိုကုသိုလ်လုပ်ကြည်များပါတို့တော့သူ့မှာသင်္နာပါလို့လားဗျာမပါပါဘူးအသေးပဲမှန်ပါဗျာဘလောက်ကုသိုလ်ပြုနေနေတတိမရှိအသေးပဲဗျာအဲ့မှန်ပါပါဟုတ်ကလားမှန်ပါအတိညာမရှိဘူးဗျာအသေးဗျာမှန်ပါဗျာဟင်အဲ့ဒါရှင်တော့ကလည်းသူ့လူသိမ့်မှရှိပဲကွမှန်ပါပါဗျာအသေးပဲသေးပါဘူးသေးတော့ဟောအသေးပါအသေးပဲအဲ့ဒါပြောတာမှန်ပါဗျာ ဟင်ကျင်လဲတည်ပဲတည်တယ်တည်ဟောတို့တတိရှိတဲ့ပုဂ္ဂိုလ်ကဘာအသုံးသုံးမြင်မြင်နဲ့မှတ်လိုက်ဟိမြင်တာလေးနဲ့သိတာလေးကိုယ်ပိုက်ထင်လဲမှန်ပါပါဗျာကျက်တင်ွားတွေဝင်နေတာဝင်ပါပါပြီဟုတ်ဒီရကျက်စီဝတိမှာပေါ်တာလူသိမှန်ပါပါနံပါတ်1လူသိမှန်ပါပါဟုတ်ကလားကြားကြတယ်ပဲဘသူပဲဝါကောင်းတယ်ဆိုတယ်ဘာမှပေါ့ကြားကြတာလည်းရတာဟင်နာနာနဲ့ပဲဘာနာညာနာကောင်းတယ်ဆိုတယ်ရှိဘူးမဆက်နဲ့ဒီနေရာလေးရနေရမယ် ဟုတ်ကလားဟိမှန်ပါပါစားစားတော့ချိုးချိုးတယ်ပဲဒီနေရာတွေလက်မှန်ပါဗျာဟင်ဘာချိုးညာချိုးမခွဲဘာညာမခွဲနဲ့သွားလိမ့်မယ်ဟိုဘက်ကိုဟင်သူအဲ့ဒီနေရာလမ်းခွဲသေးတယ်ချိုးချိုးတာနဲ့ရတာဟင်အလူကြံတွေ့တယ်ထိထိတော့ပဲပြီးပြီချင်းကမတိုးနဲ့တို့တို့တော့ပဲပြီးပြီချင်းကမတိုးနဲ့အဲမတိုးလို့ချင်းထိထိတော့ပဲပြီးပြီချင်းကမတိုးနဲ့ ကိုယ်ကိုယ်ကပြည်ပြီးပြေကမတူနဲ့အဲမတူလို့ရှိရင်ဟိုဘက်ကမတက်တော့ဘူးမှန်ပါပါဟိုဘက်မတက်ဒီဘက်ကလာတော့အညွန့်တက်တော့မှာပေါ့မှန်ပါပါမြင်မြင်တာလေးတဲ့သိတာလေးအလုံးလုံးကိုမမြင်နိုင်ဘူးလားမြင်နိုင်ပါဘူးဒီသူရှားပုံလေမှန်ပါဗျာမြင်တာလေးပဲလို့အခုရာဒီကဘယ်ဘက်ကြာပေါင်းတိုက်ရင်ဘယ်ဘက်ကြာပေါင်းမှာအများဆုံးခါမယ်။ညာဘက်နဲ့တခြားမှာမဲလိမ့်မယ်။မှန်ပါဗျာ။ အဲ့ဒါလေးတိုက်ညီပုံလေးကိုတို့မြင်နိုင်နောက်တော့ဒါပဲရဲ့တကြီးပေါက်ကြနေတာမမြင်နိုင်ဘူးလားမြင်နိုင်ပါဗျာဟင်ဟိုချိုးချိုးထားတဲ့သွေးမတ်တနဲ့ပြက်ကြနေတာကောမမြင်နိုင်ဘူးလားမြင်နိုင်ပါဗျာချိုးထားတဲ့သွေးရင်သွေးနဲ့ပျောက်ပြက်သွားတာကောမမြင်နိုင်ဘူးလားမြင်နိုင်ပါဗျာဟင်ဒီလောက်ထိမြင်သွားရင်တို့လူဆိုတဲ့ပြုတ်ပတ်ကလေးပေါ့ပါဠိကတော့မနုဿပါလူတို့မပါပါဘူးမှန်ပါပါဟင်အထာဏဓမ္မနာတိသာနာတိတိမနုဿတော် မိမိလုပ်နေတဲ့အလုပ်အကျိုးရှိတယ်အကျိုးမရှိဘူးလို့ပြီးတဲ့ညာလေးကိုမနှုတ်ပါဘူးမှန်ပါပါဗျာဟင်ပြီးတော့ကုသလာကုသလာမနာတိသာနာတိတိမနှုတ်တော့တဲ့မိမိလုပ်နေတဲ့အလုပ်ပြီးအပြည့်ရှိပြီးအပြည့်မဲ့ပြီးပြီးတော့အပညာလေးတွေမနှုတ်တာအဲ့တော့ဒီလိုရှုလိုက်တော့ကိုစားတောင်းနေတဲ့အစားတောက်ကလေးမှာစာရင်မတ်တချိုတာလေးကောင်းလာကြည့်လို့စာစာရင်မတ်တပြောက်သွားပြီး စာရင်မတပြက်ကြသွားပြီစာရင်မတရှာမတူတော့ဘူးဆိုရင်ဒုသားနေတာတွေကအကျိုးရှိမရှိဘယ်လိုသဘောတရားရတော့ကျိုးရှိသလားမရှိဘူးလားမရှိပါဘူးရှိဘူးရဟင်ရှိဘူးရတို့စားတော့တာတို့အဖတ်တင်မယ်ဆိုရင်တရက်တို့ပါနဲ့တွေ့မလို့ဟိ တရက်ကိုနိုးသီဘူးတစ်လုံးတော့စားမယ်ထင်တယ်စားပါဗျာခမင်းတစ်ထလေစားပါဗျာအဲ့တော့ဖြားမြနှုံးတော့နှစ်ထပ်တော့စားကြမှာကြီးတယ်စားပါဗျာနှလုံးအဲ့တော့သူဟိုတလဆိုရင်အလုံး60ထင်တယ်မှန်ပါပါဒီနေ့နှလုံးကြမယ်လေမှန်ပါပါတွက်လို့ကောင်းအောင်လေးလုံးထည့်လိုက်ပါမှန်ပါပါ60လေးလို့တစ်ခွဲထင်တယ်မှန်ပါဗျာဟေးအဲ့တော့ဒီနေ့ဆိုတော့6ပြန်မှန်ပါပါဗျာဒီနေ့ဆိုဒီမောင်6မှန်ပါဗျာအနည်းနဲ့သုံးတင်း120မှန်ပါဗျာအနည်း30ကမှန်ပါ 180မှန်ပါ40ဆို320ကုလုံတို့240 1400လေးဟင်240အေးတယ်40တမ240ရှိတယ်50ဆို300 300ဟင်ဒီမှာ90လောက်ထိတော့ပါပါလိမ့်မယ်ပါပါပါဟင်အဲ့တော့ကဲတင်း300ပဲထားပါ300ကသူ့ကြီးတယ်လားမဟုတ်ပါဗျာဟုတ်ပါအတာပိတာချင်းကြီးဘယ်လောက်တော့ငါပိတာချင်းကဘယ်လောက်တော့ငရုတ်ပိတာချင်းကဟော ဒီပိဋကချင်းကရောရေးတာဟောခါလာမလို့တော့အဲ့ဒါဒီပဲမလို့ပဲမလို့ပဲမလို့ပဲထားတော့ပဲမလို့ကြောက်ပြက်ကုန်တော့ဟောဗျာဘယ်ပြပြောပြပါလိမ့်ဘူးဟင်ဘယ်ပြတော့ပြောပြပါလိမ့်ဘူးခမညာဟင်ခမညာသားတော့ကပြောပြအောင်သားတာလားဟုတ်ပါဗျာဟင် ဖတ်တင်အောင်သားတာဘာလို့ကြောက်ပြက်တာတော့ဗျာဖတ်တင်အောင်သားတယ်ဖတ်တင်မှာပေါ့သူသဘောအတိုင်းသူကြောက်ပြက်သွားတာပါဟုတ်ကလားဗျာဟင်ဟင်တခါတလေများရှိရပုံစားတယ်နောက်ကဟေးငါပူပါဦးပူပါဦးဆိုဆိုင်ပါတတ်ပူပါလားရှိပြီဆိုတော့လိုက်ပူပါသေးတယ်ဟင်ပဲမလို့တကအသားစားလို့အားရှိတယ်ခင်ဗျားတို့စားထားတဲ့အသားပိတ်တာချင်းနဲ့ဆိုသင်သုံးကောင်လောက်မနိုင်တော့ဘူးမနိုင်ပါဘူး အသက်50ဆိုလေမနိုင်မလားမမနိုင်ပါဘူးနှစ်ကောင်တော့နှစ်ကောင်လည်းမမနိုင်ပါဘူးတစ်ကောင်တော့လည်းမမနိုင်ပါဘူးဟောဗျာတိုင်းကျွဲပေါက်ကြီးတစ်ကောင်တော့ကျွဲပေါက်ကြီးလည်းမမနိုင်ပါဘူးနွားတစ်ကောင်တော့နွားတစ်ကောင်လည်းမမနိုင်ပါဘူးခင်ဗျာတော်တော်တော်ခွေးမခွေးလောက်ကြတော့မတော်တော်တော်ခွေးလောက်ပဲပါလေတော့မယ်ရှင်ပင်းပင်းလေဘယ်လိုညာဘယ်လိုကြိုးရှိတယ်မရှိပါဘူး ဟင်အကျိုးမရှိတဲ့အပြင်ကိုတတိမရှိဘဲနဲ့စားရင်ကျဲဆွဲကျဲထွက်သွားမှန်ပါပါဟင်တစ်ချက်နောက်တစ်ချက်ကအခုမှတင်မလဲဒီကျက်ကကျက်သမတာတုံးကမသေးဘူးလားသေးပါဘူးသေသလားမသေဘူးသေးပါပဲအကောင်ဟို40သားပဲထားပါတော့မှန်ပါပါအဲ့ဒါကြီးတို့ကကြိုက်တော့အဲ့ဒီ40သားတစ်ခေါင်လုံးဝယ်လာတယ်ဒီသင်းတွေတုံးမတုံးတဲ့အချိန်ကိုဘယ်စိတ်နဲ့တုံးတာသားကျစိတ်နဲ့တုံးဟုတ်ဘူး ခမမချက်ရသေးဘူးလားဟင်အသားဆိုတဲ့စိတ်နဲ့တုံးမလားကြက်သားဆိုတဲ့စိတ်နဲ့တုံးမလားကြက်သားဆိုတဲ့စိတ်နဲ့တုံးကြက်ပါနေကြက်စိတ်နဲ့တုံးဟင်အဲ့တော့ကြက်တယ်မကကြက်တကောင်တခါတည်းတတ်တာကျွတ်တို့ကအဲ့ဒီ40သားတကောင်ဘယ်နဲ့တုံးတုံးမလို့အော်အဲ့လိုမလုံးနဲ့လေဇာနဲ့တဲ့အခါနေလဲဟောလုံးမပေါ့ငယ်ဦးမပေါ့ အဲ့ဒီ40သားတစ်ကောင်ကိုဘယ်နဲ့တုံးတုံးတုံးဟိုကြီးကြီးလည်းမတုံးနဲ့တော့လက်ချောင်းနေနေဦးမယ်ဟင်ဘာဖြစ်တော့ဖြစ်ုံလေးတုံးရတာမှာခဏတော့တုံးတုံးကြတယ်ပါ30လောက်ဟုတ်ကလား40သား30ဆိုတော့တဒိုးကိုတကြသားတာပါရှိနေပြီဟင်ဝင်မမလားဟိ 40သားကိုတော့အတုံး30ဆိုတော့တကြသားတာရှိနေပြီငါမသားတော့ဖြစ်နေပြီထင်တယ်ဟာဝင်မမလားတော်တော်ဝါနေရလိမ့်မယ်ထင်တယ်မင်းဘယ်တော့တုံးတုံးအဲဟုတ်ဟာ40သား60ဆိုတော့ခင်ဗျာဟောလားဟင်ငါမူတာအဲညာလုံးမူလားဟင်ဟင်အဲအဲဒီမှာတို့ကျက်ဆိုတဲ့စေတနာကြီးနဲ့တုံးနေတာမှန်ပါဗျာဟင် ကျက်ဆိုတဲ့အစွဲကြီးနဲ့တုံတာမဟုတ်လားအဲ့တော့တခါတုံရင်ပါဏာတိပါဒကံတခါမထိုက်ဘူးလားထိုက်ပါဘူးပါဏာတိပါဒကံအဲခင်ဗျားတို့မတရဘဲနဲ့တနေတာမှန်ပါဘူးကိုကျက်တယ်မှာကကျက်ဟုတ်လို့ကျက်လို့တတ်တာဟောဟောဒီမှာကျက်ဆိုတဲ့သိရနာနဲ့မှန်ပါဘူးဟင်တို့အဘိဓမ္မာမေခွန်းနဲ့မှာပါပါတယ်ဟိုစစ်သားတယောက်တို့တဏှပြစ်လေးကျင်တာလေ အယုတ်ကြီးတို့တံကြားကြီးကိုလောက်သွားသူ့ပြကွင်းမှာလောက်ပြီးတော့ဟိုနဖူးတဲ့တဲ့မှရင်အမှဘလောက်ရင်အုပ်တဲ့တဲ့မှရင်ဘလောက်ဟိုဘိုက်ကိုမှရင်ဘလောက်ခါအောက်မှရင်ဘလောက်ဆိုတာသူ့ဒီတစ်ချက်ထဲနဲ့သေးသေးနိုင်တဲ့နေရာဆိုရင်အမှန်များများရဟင်တစ်ချက်ထဲနဲ့မသေးနိုင်ဘူးဒဏ်ရာရပြီးလဲနိုင်တဲ့နေရာဆိုရင်အမှတ်တစ်မျိုးဒဏ်ရာရပြီးပြေးနိုင်တဲ့နေရာဆိုအမှတ်တစ်မျိုးအဲဒီလို သူ့စစ်ပြက်ကွင်းမှာလေ့ကျင့်နေတဲ့အချိန်မှာလူဆိုတဲ့အမှတ်နဲ့ပြင့်နေတာအဲ့ဒီပုဂ္ဂိုလ်တယောက်ကပါဏာတိပါဒခံထိုင်မထိုင်ဆိုတာတို့ပြီးတော့မှကမေးသဗျာဟင်အဘိဓမ္မာနိယာအဲ့ဒါလူဆိုတဲ့စေတနာနဲ့ပြင့်နေတဲ့အတွက်တန်ပြားပဲဖြစ်ပါစေအဲ့ဒါထိုက်တယ်မှန်ပါပါဟင်ဒါအဘိဓမ္မာနိယာပြောတာတို့ယဟန်နေကြတော့ဝိနည်းတော်ရတယ်စေတနာပါပဲဗျာဟောပြက်ကလေးမှာဟောရုပ်ရှင်မင်းသမီးတူရဲ့ပုံတင်နေဟိမှန်ပါပါ သို့တော့သက်ကူပေါ်မှာမြင်းပြူမြင်းမြင်းမြင်းဝါနဲ့ရိုက်ထားတာအဲမင်းသမီးဟုတ်လို့လားမဟုတ်ပါဘူးသက်ကူပေါ်မြင်းနဲ့တုတ်ထားတာမှန်ပါပါသို့တော့အဲ့ဒါဘယ်မင်းသမီးဆိုတဲ့အမှန်နဲ့ကြိုင်လို့ရှိရင်အဲ့ဒီမင်းသမီးကြိုင်မှုနဲ့ထိုက်တူထားများသူ့မှာအာဘတင်တယ်မှန်ပါပါဗျာဒါလည်းစေတနာပဲမဟုတ်လားစေတနာပါဗျာဟုတ်သက်ကူနော်မှန်ပါပါဗျာမြင်းတုတ်ထားတာမှန်ပါပါသို့တော့ဒါဘယ်မင်းသမီးပဲဆိုတဲ့အမှန်နဲ့သွားပြီးတော့ကြိုင်နေရင်တို့ကာယတန်တကသိက္ခာဘုရားတန်ဃာတိတိအာပါမှန်ပါပါဗျာဟင် အဲ့ဒီမင်းသမီးကိုသွားကင်တဲ့အမှုတိုင်းပဲတို့ရတယ်မှန်ပါပါဒီလိုဆိုရင်ကြက်ကလေးဟို အသားဟိုကြက်သားဆိုတုံးရင်ဘယ်လိုလုပ်ကြက်ပတ်ထာနဲ့ကြက်ပတ်ထာနဲ့တူပါပဲဗျာအဲ့တော့တို့မှာအကျိုးမရှိတဲ့ပြင် အပြည့်ပေါ်မရနိုင်ဘူးရပါပါအမှမရှိတဲ့ပုဂ္ဂိုလ်လေမှန်ပါပါတကယ်တုံးနေတာအသားမှန်ပါပါဗျာဟင်အစွဲကကြက်ထည့်ပြီးတော့ဟင်မှန်ပါဗျာအဲ့ဒီအတုံးကိုမီးပြင်းထိုးပြီးချက် ကျက်ပြီးလူပြီးအသားရကုန်းပြီးဟင်းဖြစ်သွားဟင်းနံလေးလည်းပေါက်လာအသားနံကုန်းသွားပြီအဲ့ဒါတို့သားတော့ဟောဘယ်သိနေသားကလေးဟင်အဲ့တော့တစ်ဖက်ဘယ်လောက်လောက်ဝါကြမလဲဟင်ကမန်ကရန်ဝိုင်းလည်းဟိုသရွေးလည်းမမဆုလို့မနူးသေးခင်ဝိုင်းနေမှာခင်ဗျားတို့ဟင်ဘယ်နေတော့အာ ဟင်းကဲဘယ်လိုလုပ်ဘလို့ဟင်ကဲပြောပြပြောပြခင်ဗျဥမှန်ပါကြီးကိုမထုတ်တော့ပါလားဘလောက်ဝမ်းမလို့ခင်ဗျဥမှန်ပါကြီးဟင်15ကျင်းတော့ဝမ်းပါပါညေပါမလားသွားတဲ့နော်ညေလောက်ပါဟုတ်ကလားဟင်ဟင်အဲ့တော့ဒုံနေအဲ့ဒီမှာကြက်ဆိုတဲ့ကြက်သားဟင်း သုံးမျိုးစားနေတယ်နော်တကယ်စားနေတာဟင်သို့တော့စေရနာကကျက်လည်းပါတယ်သားလည်းပါတယ်ဟင်းလည်းပါတယ်မှန်ပါပါသုံးမျိုးလုံးစားနေတယ်ဟင်အဲ့တော့သူ့မှာစေရနာသုံးချက်ပဲကွအဲ့တော့ကျက်ဆိုတဲ့စေရနာကအဲ့မှာအပြစ်ရှိတယ်မဟုတ်ဘူးလားမှန်ပါပါအဲ့တော့ဒုစားနေတာဒီအမှတ်မပါဘဲနဲ့စားတဲ့ပုဂ္ဂိုလ်မှလည်းအကျိုးမရှိတဲ့ပြင်အပြစ်ဖြစ်ဦးမယ်ဖြစ်ပါဗျာဟင်အဲ့တော့အကျိုးမရှိဘူးအပြစ်ရှိတယ်လို့ဒီစားမှုပေါ့ မြင်မှုတွေလည်းဒီတိုင်းပေါ်လိကျန်တာတွေလည်းမှန်ပါပါဒီလိုသိလို့ရှင်တို့အကျိုးရှိအပြစ်မဲ့ကိုလုံးမလားအကျိုးမဲ့အပြစ်ရှိကိုလုံးမလားအပြစ်မဲ့လုံးပါပါဟင်စိတ်ထားပြောဟိုကောင်းတာရွေးပြောနော်လုံးမလာကြဟိုလုံးချင်တာလုံးပြောတော့တော့ဘယ်လိုဥမှန်ပါဥမှန်ပါကောင်းတာရွေးပြောဟောပါဘာလို့အပြစ်မဲ့အကျိုးရှိလား မှန်ပါဗျာပြင်းမဲ့အကျိုးရှိမှာအေးပါဒါရုံကောင်းကောင်းနာကြင်လာမှာဟင်အိမ်ကြမှာပါလုံးလုံးပေါ့ဟင်ဟင်အဲ့တော့တို့အပြစ်မဲ့အကျိုးရှိကိုလုပ်တဲ့ပုဂ္ဂိုလ်ကလူမလူလူမနလူမပြမအဲ့ဒါကိုလူသုံးပါလို့ခေါ်တယ်ပါဟင်နတ်ပြည်ကလည်းတို့ဒီကကောင်းမှုနဲ့တို့ဆွဲသွားတဲ့အတွက်အိုမာဟူတို့ အခြားရန်ကိုအပြင်းစင်တာကွာမယ်ရုပ်ကတော့လူရုပ်ပဲထင်မှန်ပါပါဓမ္မလည်းပဲတို့ဒီကနေကျင်းပြီးသွားတဲ့အတွက်သူတို့ရဲ့ဟိုသုံးထားတဲ့အချမ်းညာနေတာပွားမယ်ရုပ်ကတော့လူရုပ်ပဲမဟုတ်လားအဲ့ဒါလူသုံးပါအဲ့ဒါဒီကနေအသင်တစ်သင်ကနေတစ်သင်မိမိစေနာအချိန်လေးတိုင်းတလွန်းလွန်းတလူလူတက်တဲ့အတွက်လူလို့သုံးမှန်ပါပါဟင်သာတော့မနုဿပဲမှန်ပါပါဟင်သူတို့တို့ဗမာကျတော့လူလို့သုံး အပြစ်မဲ့အကျိုးရှိတွေကြီးလည်းရွေးလုပ်တဲ့ပုဂ္ဂိုလ်သည်ဘယ်နဲ့တော့အပြစ်လည်းကျင်းနေပြီအကျိုးလည်းရှိနေပြီဒါတို့တို့စေနာရှိပြီတလူးလုံးတလူးနဲ့တက်ဖို့ပဲရှိတယ်ထင်တယ်ဟဲ့ကြာဖို့ရှိသလားမရှိပါဘူးအဲ့ဒါမှလူဟုတ်ကဲ့မှန်ပါပါအဲ့တော့လူမလူလူမနလူမဗြမာတို့ရောက်သွားတဲ့ပုဂ္ဂိုလ်သို့မဟုတ်လူမအရိယာလူမနိဗ္ဗာန်ကိုရောက်သွားတဲ့ပုဂ္ဂိုလ်တယောက်ဟာတို့ဘယ်နဲ့တော့လူကနေယုတ်ကြီးရောသိသွားမှာပေါ့ ဘဝသေးသလားမသေးပါဘူးဟင်ပါရမီရောသေးသလားမသေးပါဘူးအဲ့တော့ဒီပုဂ္ဂိုလ်ဟာနေတုံးကလည်းအရှင်ပဲလေသေလည်းအရှင်ပဲလေဟင်သေလည်းရှင်ပဲသေလည်းရှင်ပဲအဲ့ဒီပုဂ္ဂိုလ်မျိုးဟင်ခုနကအမှန်မဲ့နေနေတဲ့ပုဂ္ဂိုလ်ကြတော့ခုနတို့အသားကိုင်းနဲ့အသားမမှန်တည်ပဲကျဲပဲဟေးသားလည်းကျဲပဲအဲ့တော့ကျဲဆွဲဆွဲတယ်ပဲရောက်မှာ အဲ့ကျက်ထဲရောက်မှာအဲ့တော့ဒီမှာလဲကျက်တစ်ခါတုံနဲ့တစ်ခါသွဲတင်တယ်ဟင်အဲ့တော့40ကဘယ်လောက်တုံခုနက60ဟင်အဲ့တော့အသွဲ60အခါကိုကျက်အခါတော့ဘယ်လောက်ဖြစ်မလို့60ဖြစ်မှာ60အဲ့တဒိုးဘယ်လောက်တုံ15ချိန်အဲ့တခါသာလာရင်တသွဲ အဲ့ဒါတခါစရင်တီးခံတာတယ်ကျက်ဘွားတခါအဲ့တော့60ကို55နဲ့လောက်တော့ဘယ်လောက်ကို900 900ဟုတ်ကလားမှန်ပါဗျာစာရတထထဲမှန်ပါဗျာစာရတထမှာအစွဲ900စာရတထထဲမှန်ပါဗျာခါမှာ900ဟင်အဲ့ဒီအစွဲတိုင်းအဲ့ဒီ900မှာတို့ဘဝဟောပြီးပြီတင်နေမှန်ပါဗျာဒီကနေ့ပိုင်ရှင်ကမွေးတယ်ဒီကနေ့ပဲ သူကြိုက်တဲ့အချိန်ကိုတတ်တာလိမ့်မယ်သူဘောပါသူမပိုင်ဘူးမှန်ပါပါဗျာမပိုင်ပါဘူးဟင်တော်တယ်နေတော့ဟောမပိုင်ပါဘူးတော်ကောင်တော်ကောင်ကြီးနိုင်ရသားကဒါလိမ့်မယ်မြို့နေတော့တဲ့တခင်ကသားလိမ့်မယ်အဲဘယ်မှာခဏောက်တက်တာမလို့မတက်တာပါဗျာကိုယ်ပိုင်ဘဝဘယ်မှာရှိဘူးသေးပြီးဘဝပြီးသွားပါမှန်ပါဗျာကိုဘဝမှာဟုတ်တော့ပဲဟုတ်ပါဘူးဘဝပြီးသွားဗျာပါရမီရာဟောဗျာမရှိပါဘူးအဲ့တော့ကြက်ဘဝကြမှာတော့တရဏဂုံထောက်တည်ဦးမလားမရှိပါဘူးပါဏာတိပါတာဆိုဦးမလားမ သူကြိုက်တာသူလိုက်ဖိတ်တာကောက်မှာကြောင်ဟုတ်တာကြီးလည်းလုပ်တော့မှာဟုတ်တာလုပ်ပါဦးမလားမလုပ်ပါဘူးပေါင်းမယ်အဲ့ကြကြွေးထတုံးမယ်အဲ့ဒီ900တော့ကထတူးတွေအများကြီးလာအောင်မှန်ပါဗျဟင်သွားပြီဟောပါရမီသေးပြီဟင်ပေါ်ပါတော့သေးပြီပြီးပါပြီအဲ့တော့လူဘုံကခုနေတော့ဟော နေလဲလူသိမ့်မှမရှိတော့တာကွယ်မှန်ပါပါဗျာအမှန်မရှိတဲ့ပုဂ္ဂိုလ်လေမှန်ပါပါဗျာအဲ့တော့နေလဲသိတာပဲတင်တယ်သိတာပါဗျာသိတော့ဟောသိတာပါပဲသိလဲသိတာပဲနေလဲသိတာပဲဟင်အဲ့အမှန်ရှိတဲ့ပုဂ္ဂိုလ်ဟောနေတော့လဲရှင်းတယ်ဗျာဟင်သိလဲရှင်းတယ်ဗျာဟောနှစ်ဖက်ဗျာမှန်ပါဗျာအဲ့တော့ဘယ်ဘက်ကြိုင်ရှင်းတဲ့ဘက်ကြိုင်ပါဘယ်ဘက်လောက်တော့သိတဲ့ဘက်လောက်ပါဟော ကြိုက်တာကဟိုနေလည်းပဲကြိုက်ထားတယ်လုံတော့ပေလည်းပဲလုံထားတယ်ခမည်းပြေကခမည်းတန်နာထုံကောင်းညာဟင်ဟင်ကျွဲတဲ့ဘက်လိုက်မလုံးပြီးတော့ပါပဲဟင်ဘယ်လိုဟင်အဲ့တော့ဟိုတို့တာမာဝရီတို့ကြတော့ဒီမိတိလောက်လောင်းနေတဲ့ကြားတွေကယုတ်ကြီးတော့လောင်ခါရတာပဲသို့တော့တစ်ဖက်က ရှုမှတ်မှုနဲ့ခန္ဓာဖြစ်ပြနဲ့တည်နေတယ်ဟင်မာရဏီပေါ်လဲအကျွေးတစ်ခုမှဒါဘူးလေဟင်အကျွေးမယူမာရဏီကလုံနေခြင်းဆိုတော့အဲ့ဒီမှာပြန်ပြီးတော့အတေးထားမှမရှိဘူးမရှိပါဘူးအခွင့်မရှိဘူးသူဒါပဲမှနေတယ်တောင်းသူတို့အစင်းစင်းနဲ့ခုနကအနာဂါစိတ်ကိုရောက်သွားတယ်ဟုတ်ကလားသူကဟင်အကျိုးရှိ အပြစ်မဲ့ကိုလုပ်သွားတာတဲ့မှန်ပါပါဗျာအကျိုးရှိအပြစ်မဲ့လုပ်ပါတော့သူ့ကိုတလူးနဲ့တလူးနဲ့သူတက်သွားတာတင်တယ်တက်သွားပါဗျာအဲ့ဒါလူတင်တယ်မှန်ပါဗျာဟင်နေတော့ငါလည်းမသိဘူးသိတော့လည်းမသိတော့ဘူးမသိပါဘူးဟောမာဂန္ဒီကကြတော့ခုနကဒီလောက်ကြီးဒုက္ခကြီးနေရောက်ရင်ဒေါမနတာသိနေသိမှာပေါ့မှန်ပါပါဗျာနှလုံးသားသိနေသိမှာပဲမှန်ပါဗျာဟင်ကောင်းတဲ့အာယုံဘယ်လိုမှယူလို့မရတော့မှန်ပါမရပါဘူးဟင်သူ့ကိုယ်သူခုနပြောလို့လှိချတာပြီးတော့ကြော်ပြီးတော့သိရမှာလေ ဟိုကလည်းသူ့ရွှေမျိုးတွေကြတော့လေဟိုတို့လေပင်းတော့တင်ချံဗျာကြံတဲ့ခေါင်းလေးနဲ့လေပင်းလေးကိုတို့ထုံသွားနဲ့တိုက်ပါလေမှန်ပါပါအဲတစ်ချက်နဲ့ဟောသေးမလားမသေးပါဘူးပြန်ပြန်ညာပြန်တိုက်ပါလေမှန်ပါပါဘယ်လောက်ခံရမလဲခံရပါဘူးဟင်အဲမချိမခံရခံရတဲ့ပုဂ္ဂိုလ်ဘယ်လိုမှလဲဖရာအာယုံမပြုတ်နိုင်ဘူးတရားအာယုံပြုတ်နိုင်ဘူးဖြစ်ပြတဲ့ဘယ်လိုမှရှုနိုင်မရှိနိုင်ပါဘူးဒုက္ခကြမှာဒေါမနတာပဲရှိမယ်မှန်ပါဘူးဟင်ဒေါမနတာကြာကနေတရားရဖို့တော်တော်ခဲရင်ရပါဘူး သောမနာသာကြတာတရားရဖို့လွယ်တာဟဲ့မှန်ပါဗျာဟင်ဒုက္ခကြတာတရားရဖို့လွယ်တာတင်လေဟဲ့မှန်ပါပါဗျာအဲ့တော့သူဒီဒီဒေါမနာသာနဲ့ပြင်ငရဲသွားကြမှာပေါ့မှန်ပါပါဗျာဟုတ်ကလားဟဲ့မှန်ပါဗျာဟင်အဲ့တော့လူဟုတ်ပါဦးမလားလူမဟုတ်ပါဗျာကြာသွားပြီလူဆိုးတက်မှာပေါ့မှန်ပါပါဗျာဟင်တလူလူတလွန်းလွန်းတက်ရင်လူပေါ့မှန်ပါဗျာဟင်တဖုတ်ဖုတ်ကြာသွားရင်လူမဟုတ်တော့ဘူးလေမှန်ပါဗျာအဲ့ဒါသာမဝိရဏမာခန္တီ ဘုရားကပြောတာတော့မမေ့တာနဲ့မေ့တာဒါပဲပြောတာတယ်မှန်လားပါဗျာသူကမေ့တာကဘသူတည်တယ်လဲဘသူရှင်တယ်လဲလို့မေ့တာမှန်လားပါဗျာအင်းဘုရားဖြေတာကမေ့တာနဲ့မမေ့တာဖြေလိုက်တာပဲမှန်လားပါဗျာဟင်ဟုတ်ကလားဟင်မှန်လားပါဗျာအဲ့တော့သူရောသာမဝရီအုပ်စုနဲ့မာဂနုအုပ်စုဘယ်အုပ်စုလိုက်ချင်လို့သာမဝရီအုပ်စုလိုက်ချင်ပါဗျာငယ်ခွဲဗျာကျန်ရုပ်ထောင်ခိုင်းခဏဟင်ဘယ်ဘယ်များမထင်လို့မာဂနုအုပ်စုလိုက်ရမှာဟောဗျာ ဟင်ဟိုလိုက်တော့ခမရတာမဝရီပဲလိုက်ခြင်းတယ်ဆိုမှန်ပါပါဟင်ကဲပဲပဲလိုက်ကြမလို့ဟိုခါခမရတယောက်တည်းကဟိုတာမဝရီရဖြစ်ကိုဟင်ခမရဥမ္မာမကြီးတယောက်တန်းတော့ဟင်ဟောခမရတော့မာဂာနီနောက်ကမာဂာနီဘယ်နာမတုံးမာဂာနီဘယ်နာမတုံးနဲ့မေးတာလိုက်သွားပြီးတော့အော့ဘူးဟင်ဟင်ဘိက္ခာနာမတိလည်းတောင်းသွားဦးဒီရတယ်ဟင် ဟင်ဘယ်နဲ့တုံးလားလိမ့်ဆောင်တော့ပေါ့မလားမာဂန်ဒီတို့ကြုံမျိုးမာဂန်ဒီတို့ဘယ်မှာရှိတော့ဟင်ဟင်ဟင်မေမေမေမှုကမေမှုပေါ်မှာမူတည်ပါဟုတ်ကလားဟုတ်ပြီခင်ဗျားကမေးတယ်ဘက်ကလားမမေးတယ်ဘက်ကလားမူတည်တာတော့ဟုတ်တာပေါ့ခင်ဗျားဘယ်ဘက်မူကြီးတည်ထားတာတော့ဘယ်တော့မမေးတဲ့ဘက်မူတည်တာပါဟုတ်ပါမလားဗျဟင်ဟုတ်ပါမလားဗျခင်ဗျားမေးချိန်လေးမှမရှိဘူးလား တခါတရံတော့ရှိပါဘူးဟောအဲ့တခါတရံလေးကိုသူ့သားမှာဘယ်လောက်တော့ဟမ်ဒါမျိုးနဲလာနဲ့များလာတော့နည်းနည်းပေါ်ဟောပြမှာပြပါပြီဒါပြီပဲကပြောစေအဲ့ဒါပြီပဲကဘယ်လိုပြောမှမမသိပဲနဲ့ဟမ်တို့မာစီမာလို့ဟောမာစီဟိုယောဂီတယောက်ကပါပီတရားသိခံတဲ့တပြည့်တော့အမှတ်မလွတ်ပါဘူးခရအမြဲကိုအမှတ်ရှိပါတယ်ဆို အဲ့ဒီလိုကျုပ်လာလျှောက်တာကအမှတ်ကိုမမှတ်မိလို့လျှောက်ထားပြတော့ဟင်ဟုတ်ပါဗျာဟင်ယောဂီတယောက်ဟာ15မိနစ်လက်တိုက်မှတ်နိုင်တဲ့ပုဂ္ဂိုလ်ကလူတော်ပဲမှန်ပါပါဟင်တို့ဒီကာရှင်ညာရှင်ဟိုဥရုရှင်ကအမြဲဟွာလုပ်နေတဲ့အတွက်ဒီစိတ်ဒီအမြဲတမ်းပြနေတာမှန်ပါပါဒါကိုအုပ်ဖို့ပါဆို15မိနစ်တဲ့ပုံပြီးအုပ်လို့မရဘူးလို့ဆိုမှန်ပါပါနည်းနည်းလေးတော့ပြအာယုံညောင်းသွားဌာနအားကြပါရင်နည်းနည်းတော့ပြင် တပြစ်လွတ်ထားလဲကြာဟင်အမှလွတ်မှာပဲအဲ့တော့ရည်သေးကိုတို့နှိမ့်ထားတဲ့ပေါ်လုံးလေးလက်နဲ့အုပ်ထားတယ်လို့ပဲလက်ကလေးနဲ့တော့ရောပေါ်လုံးကလည်းနည်းနည်းတက်လာတာတင်တယ်လက်ကလေးနည်းနည်းဖယ်တာနဲ့ပေါ်လုံးတော့ဝေါ်ဆိုအပေါ်တက်လာတာပဲဗျဟင်အဲ့တော့စိတ်ကလည်းအဲ့ဒီတတိလေးနဲ့ဟိုရည်တဲ့ပေါ်လုံးနှိမ့်ထားတယ်လို့ကြည့်ပြမှန်ပါပါဟင်အဲ့ဒါခင်ဗျမလို့ဘူးပြောမလားလုံးပါလက်အံတည်တဲ့ခါရှိဦးမှာပေါ့ရှိပါပဲအေးအဲ့တော့လူတိုင်းလူတိုင်းပေါ့ကွယ် ဒီဗုဒ္ဓဘာသာဝင်မှသမျှတော့ကောင်းတာကြီးတဲ့လူကျင်ကြတာပဲမှန်ပါပါဟင်အဲ့တော့ကောင်းတာလူကျင်လုံတုံးတာတွေကကောင်းအောင်လုပ်သမ်းပါဟုတ်ကလားဟိပြီးတော့ကိုလူဖြစ်ကျင်ကြရင်ကိုဟာတွေကလူစိတ်ကလေးမွေးကြတာဟုတ်ကလားကြက်မြင်းကြက်သိပ်ပေါက်ကြက်နောက်ပါတို့ကြက်သိပ်မွေးနေတာဟဲ့မှန်ပါပါအဲ့တော့လူဖြစ်ချင်းကြက်သိပ်မမွေးကြနဲ့ဗျာမှန်ပါပါဟုတ်ဝက်သိပ်မမွေးကြနဲ့မှန်ပါပါအဲလူဖြစ်တော့ငါလူသိပ်မွေးထားမှတို့လူဖြစ်မှာပေါ့ဟင် လူဖြစ်တုံးကတည်းကတို့မသေးအောင်လုပ်ထားမှသေတဲ့ခါလည်းမသေးမှာပေါ့လူတုံးကတည်းကတို့ကမိမိချင်းနဲ့သေးနေရင်သေတဲ့ခါသေမှာပေါ့ဗျာဟင်အဲ့တော့ဗုဒ္ဓဘာသာဆိုဘုရားသားသမီးတွေတို့ဘုရားရှင်နဲ့အရိယာများအကုန်လုံးကအထက်ပဲတင်နေမှန်လားပါဗျာတလူးလုံးတလူးတက်သွားတာတင်နေတက်သွားတာလူမလူလူမနတ်လူမဗြမလူမရိယာတင်နေမှန်လားပါဗျာအဲ့တို့ဘုရားသားသမီးမိခံတာရင်တို့လည်းအဲ့လိုတက်ရမယ်မှန်ပါဗျာ အဲကာမတို့ဖရာသားဖရာသမီးအသေးလို့ပြောလို့ရမှာဗျာမှန်ပါဗျာဤတော်ကြရောပါသာဓုသာဓုသာဓု